အနုစာပမာဒနဲ့အနုစာအပမာဒဘုရားမြတ်စွာဟောမိချက်တွေထုတ်ပြီးပြောတော်ပါတယ်အဲတိတာယုံညာလေးမြတ်ပြောသွားတော့တချို့အထာဂတဖွင့်ဆိုချက်ကလေးတွေမပါပဲဖြစ်သွားပါတယ် လူရင်းပြည့်စုံပြီပဲလို့တကယ်အနှစ်သာရပိုင်းမှာဥပမာလေးတွေနဲ့ဖွင့်စီတဲ့ကလေးတွေကမပါပဲဖြစ်ဖြစ်သွားလို့ရှိရင်အဓိပ္ပာယ်ကတပြီတော့ရှင်းရှင်းလင်းလင်းမဖြစ်နိုင်ဘူးဒီတော့ခလေးကနတ္ထိတကရိယာတန်နဲ့ဟောလီနာဥတိတာဆိုတဲ့နှစ်ပုတ်ပေါ့လေအဲဒီအဓိပ္ပာယ်လေးတွေ နည်းနည်းပြန်ပြီးတော့ရှင်းလင်းပြရစီအောင် Yesterday we discussed the subtle form of pamada and apamada uh, just roughly so some may not understand properly because it was not fully uh, explained there was no uh, essence essential part in it so it, become, it becomes necessary to explain in more detail, especially this Natita kriyaya and Olina Bodhita. So we shall go through it again today. ကိုလေးကအနတ္တိတကရိယတာယနာယနာပြုခြင်းလို့အဲဒီလိုအဓိပ္ပာယ်ဖွင့်ဆိုသွားပါတယ် အထုကလည်းအထုတဲ့ခါလည်းအထုလိုက်နားတဲ့ခါလည်းနားလိုက်အားတဲ့ခါလည်းအားလိုက်ငေးတဲ့ခါလည်းငေးလိုက်တွေးတဲ့ခါလည်းတွေးလိုက်ပေါ်တိုင်းအာယုံကိုမလွတ်တမ်းမှတ်မှုကစက်တိတ်မသွားဘူးရှားပြတ်နေတယ်လို့ရှားပြတ်ရှားပြတ်တည်မြရတော့ရှားပြတ်တည်မြရတော့ တစ်ဆက်တည်းဖြစ်မှစိတ်အားကရှိတာမဟုတ်လို့ဇက်ဇက်တွေရှိနေလို့ရှိရင်အားနေသွားတယ်အချိန်လည်းပဲမရတော့ကြားပြမရှိမှအဲ့လိုကြားပြမရှိပဲနဲ့မရမနာပဲနဲ့ပြုခြင်းပြုတာကဒါအနုဇာအပမာဒဖြစ်ပါတယ်ကြားပြကြားပြပြုလို့ရှိရင် အနုဇပမာဒကြီးဖြစ်နေတာအဲတော့ပြတ်တဲ့အချိန်လေးမှာလက်တဲ့အချိန်လေးမှာဟာတဲ့အချိန်လေးမှာဆိုလို့ရှိရင်မရှုလေမရှုလေကိလေဝင်ဆိုတာရှုလို့ရှိရင်ကိလေသာဝင်သွားတာရှုလေရှုလေကိလေသင်ဆိုတာအားသက်ပြီးတော့ကြားပြမဖြစ်ရအောင်မတ္တရားတစ်ခုနဲ့တစ်ခုရှင်းလို့ဆက်ဆက်သွားရင် ကိလေသာဝင်စရာအကြာကမရှိတော့စက်တိတ်သွားနေတော့တာပဲအဲဒါမှအားရဖြစ်လာတာပဲခွေးကျူးလေးတွေများဖြစ်ထတာသိအောင်ဆရာကောင်းတာကျူးလေးတွေဆိုတာအမြင်လေးတွေပေါင်းဆက်ထားတာပဲအမြင်လေးတွေပထမလုံးတာပေါ့လေလုံးသုံးလုံးပေါ့လေလုံးပေါင်းများလုံးနဲ့ဆိုတော့လိန်တာပါပဲအမြင်လေးတွေကိုလိန်လိုက်တာ သူနဲ့တခုနီးစပ်ကတ်သွားအောင်ပြုလုပ်တဲ့သဘောမျိုးပါအဲအဲ့ဒီလွန်ထားတဲ့အမြင်လေးတွေထဲမှာတခုချင်းအနေနဲ့ဆွဲဆက်လိုက်လို့ရှိရင်လွယ်လွယ်လေးပြတ်သွားပြီမလို့အဲ့ဒီအားနည်းတဲ့အမြင်လေးတွေတစ်ခုကနှစ်ခုစသည်ပေါက်ဆက်လိုက်တဲ့အခါအဝဲကောင်းအဝဲကောင်းလောက်အောင်ပဲစွမ်းအားတွေကထွက်လာတာပဲ။ အဲလိုတစ်ခုနဲ့တစ်ခုဆက်ဆက်လွန်ထားတဲ့လိန်ထားတဲ့အလွန်တွေကိုပေါ့လေနှလုံးကျိုးသုံးလုံးကျိုးလေးလုံးကျိုးပေါ့လေကျိုးလေးတွေပြောင်းလို့မယ်ဆိုလို့ရှိရင်အဲဒီအားကြီးပေါင်းဆက်ထားတဲ့ဟာကိုတခါထပ်ပေါင်းလိုက်တဲ့အခါကျတော့ပို့ပြီးတော့အားရှိသွားတယ်အဲဒီသဘောမျိုးပါပဲဒီရှုမှတ်မှုလေးတွေဟာ တခုရဲ့အနေနဲ့ပြောပါလောက်အောင်ကိလေသာကိုအသာစီးမရပြီမလို့အဲ့လိုအသာစီးရတဲ့စိတ်ကလေးတွေကများလာလို့ရှိရင်အားကချိလာတော့အပေါ်စီးရလာတယ်အားတွေပြည့်လာတယ်တော့အဲ့လိုပြည့်အောင်အဲ့လိုပြည့်အောင်ပြည့်လို့ရပါတယ်တော့တခါနဲ့တခါဆက်ဆက်ပြီးဆက်ဆက်ပြီးတော့တော့အောင်အကြာမရှိအောင်အဲ့လိုပြည့်လို့ရတဲ့သဘော မရမလားပြည့်လို့ရတဲ့သဘော အထိတကရိယတာခေါ်ရဏရဏပြုလို့ရှိရင်တော့နတိတကရိယတာလို့ခေါ်ပါတယ်။နတိတကရိယတာဆိုရင်ပမာရအထိတကရိယတာဆိုလို့ရှိရင်အပမာရပေါ့နော်။ This expression natita excuse me if you practice in a stop and go method sometimes you are practicing sometimes you are not you are resting Sometimes you are gazing, sometimes you are spaced out, sometimes you may be noting, sometimes you, you may be fantasizing. Then uh, there will be a lot of gaps in your practice. Only when there are no gaps, when, only when the, the practice is continuous, will you be able to uh, build up energy. But when there is uh, gaps in your practice, then there will be no energy. Uh, you will be losing energy. Only when the practice is continuous without resting, uh, then you'll be uh, said to be heedful in a very subtle way. If you are uh, resting and causing gaps in your practice, then you are said to be heedless in a subtle way. If uh, uh, there are gaps and uh, in, and um, times of when you're not in uh, not, not noting. If you are not noting, in those moments, kilesas are bound to enter your stream of consciousness. As the saying goes, with mindfulness, kilesas are eradicated. Without mindfulness, kilesas enter your stream of consciousness. So you have to practice in such a way that your noting mind is continuous, preceding noting mind is continuous with the succeeding noting mind so that there will be no get to allow kilesa to enter, then there will be a lot of energy. Like uh, in the case of uh, when uh, you are making ropes or strings, uh, you, uh, you the rope is made up of individual fibers, which are weak in themselves. Individually they are weak, but when they are intertwined to form, say, when two fibers are combined or three fibers combined and so on, it is going, this rope is going to give a wonderful strength. So, so also when energies are combined, energies are continuous, uh, you can build up your momentum. This is the nature of the practice. So, uh, in when you are noting, kilesas will be prevented from entering because uh, pati protects your mind from kilesas. As you build up momentum, as you build up strength, then you're going to build up energy so that your noting energy will gain the upper hand of kilesas. And you have to practice in such a way as to be continuous so as not to allow these kilesas. Then if it's uh, attida kriyaya, then you are said to be heedful, and if you are not Natitta Kriyaya, you are said to be heedless, Pamara. ။အဲ့ဒါလေးကိုအများမြင်လာအောင်အများထင်ရှားအောင်မြင်လာတဲ့ဥပမာလေးတစ်ခုပေးထားပါတယ်။ပုတ်တင်ဥပမာလေးပေးထားပါတယ်။ယထာနာမကကံတကော ထောကံကစ္စတိထောကံကန္တဝါထောကံတိခတိနာနိဒန္တရကစ္စတိဘုရားရဲ့သဘာဝကိုဖော်ပြထားတယ်ကမီလီယံပေါ့ဘုဒ္ဓင်တတ္တဝါဟာတဲ့သူဟာသူ့မိဖက်ကိုတွေ့လို့ဖြစ်စေအစာအစာကိုတွေ့လို့ဖြစ်စေပေါ့လေအဲပြက်ပြက်ဆိုရင် လဲလဲလေးတောလိုက်တယ်ပြီးတော့လဲလဲလေးတောင်းလေးရက်လိုက်တယ်နာနိဒာရကိစ္စတိတလက်ဆက်တစ်ဆက်ထဲမတော်ဘူးတဲ့အဲဒါပုဂ္ဂိုလ်သတ္တဝါလိုပဲရှင်ပုဂ္ဂိုလ်တစ်စုံတစ်ယောက်ဟာဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပါလိမ့်ဟွန်းဒါနကုသိုလ်ပြုတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ် ပူဇော်မှုတစ်ခုပြုတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်တရားနာတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အထူးသဖြင့်အခုလိုထေတ္တသာတရားတွေအထုတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မှဆိုကျဟန်ချင်းဟန်ယောဂီပါလေတရားတလေဒါနကုသိုလ်ဟုပြုပြီးတော့အကြာကြီးနေပါပါလေတဖန်ပြုတယ်ဟာဒါတော့ ပူဇော်သင့်တဲ့ပုဂ္ဂိုလ်ပူဇော်မှုရတော့ပူဇော်မှုတခါလောက်ပြုထားပြီးတော့အတန်ကြီးကြားနေမှမေ့လောက်မှတခါတရားနာကြတာလည်းထိုလိုကောင်းပါပဲသဘောတရားကြီးကြားနာရတာတခါတလေကြားနာပြီးတော့အကြာကြီးနေမှတခါခွင့်လင်းလို့သွားပြီးတော့ကြားနာတာအဲဒါကတော့အမျိုးသမီးနဲ့အမျိုးသားဆိုရင်အမျိုးသမီးတွေကတော့တရားနာတတ်ပါတယ်ဆိုတော့ဒါကိုလည်းပဲသိရှိပါတယ် ရေးသားတွေကြတော့တဲရှောင်နေဆိုတော့တဲတရားမလာခြင်းဘူးတရားနာလာပြင်းတယ်ဖះမှလည်းသူတို့ကြောက်တယ်သူတို့ဟွန်းတခါတော့တရားလေးနာကြပြီးအကြာကြီးတွေကတခါနာပေါ့အဲအထူးသဖြင့်အခုလိုကိရိတာရင်းရောက်တရားတွေပေါ့လေအထုတ်တာဟွန်း9ရက်လောက်10ရက်လောက်နှစ်ပတ်လောက်စသည်ပေါ့လေအထုတ် အဲဒါအထုတ်ပြီးတော့အကြာကြီးတွေမှာတစ်ခါအထုတ်တာပါသူနေ့စဉ်ပေါ့လေအထုတ်ရတဲ့ယောဂီပုဂ္ဂိုလ်တွေလည်းပဲမနေ့ကင်းတော့ကိလေသာညင်ရောက်တရားတွေလိသဘာဝနာတရားတွေကျူစာပါဒအထုတ်နေခင်းကြတော့လည်းလည်းပြော့သွားတယ်ညနေခင်းကြတော့အတော်ကြီးပြော့သွားတယ်ညခင်းရောက်တဲ့အခါကျတော့သိပ်ပြော့ပြီးတော့ပေါ့လေနားတာတွေခိုးတာတွေပါလေဒါတွေရှိလာတော့စက်တိုက်မသွားဘူးအဲ့ဒါလိုစက်တိုက် အဆက်မပြတ်အဲပြုလုပ်ရမယ်ဟိုတရားရှိရတာနဲ့စစ်တိုက်မသွားပဲနဲ့ပေါ့လေရနာရနာပြီးတော့ပေါ့လေသူ့ရဲ့အပြုအမူလေးတွေရှိပါတယ်တော့ရနာရနာတဲ့အပြုအမူလေးတွေအဲ့ဒီရနာရနာတဲ့အပြုအမူလေးတွေဟာနတ္ထိတကိရိယာသာလို့ခေါ်ပါတယ်တော့အဲ့ဒါဟာမရမနာပဲနဲ့စစ်တိုက်သွားဖို့လာဖို့တရားရှိတယ် အဲဒီဟိုတရားကြီးပြက်ကွက်သွားတာပါတော့အဲမရမနာမနဲ့ပြုလို့ရှိရတော့သူ့ဟိုတရားရှိရတယ်တပါအပမနာဖြစ်တာပါဒါပါပဲအဲဒီအိဗယ်ဥပမာလေးထည့်ပြီးတော့ရှင်းလင်းပြထားတာလေးတစ်ခုပါ Yet another analogy given is uh, the analogy of the uh, action of chameleon. This animal uh, moves sometimes while mating or going after food it uh, goes, sometimes it runs and then uh, stops, and then once again towards the, its mate or food, uh, such as uh, gacheti, going with uh, doing stop and go method, not continuously, not moving continuously. It goes sometimes, then stops and look, looks around, then goes again. In this way, it is not continuous in its activities. So also with the practice of wholesome deeds, skillful deeds, such as dana kusala, the skillful deed of offering, or any other kusala deed, such as listening to, listening to the Dhamma, or this uh, practice of the high level discipline of the way of mindfulness, whoever it may be, monk or lady when they are doing dana, sometimes they may do dana for one day. Later on, after a long lapse, and they may do it again. And in this way, the activities, the skillful activities are not continuous. Also, when they are paying respect or doing offerings, uh, they are not continuous. Sometimes they may be doing, other times they are not. Only after some time they may be doing it, after forgetting for a long time and listening to the sublime Dharma too, they may listen for one day or so, and then later on they rest, and only after a long lapse of time, they may listen to this sublime Dharma. Now in this case, uh, are says uh, women are very uh, diligent in listening to the Dharma talks. As for men, mostly they are lazy, they shrink they tend to shrink or withdraw from this listening. They are not so patient like the woman. So in this way, sometimes they listen, sometimes they don't. Especially uh, the practice of Dharma, in order to eradicate kilesas, uh, some are not continuous in the practice. They may be practicing for five days, ten days, or two weeks. Then after long lapse of time, they may resume it again. And also in the daily practice too. In the morning they are fresh, they are energetic, they may be practicing meticulously and noting very strongly. Uh, but uh, later on in the daytime uh, they relax, they tend to become relaxed, then uh, the, the energy goes down as the time goes on in the afternoon and especially at night times. Then the energy is down to zero. So they are not continuous in the practice and uh, what they, are failing in their duty, uh, such is uh, Natita which amounts to Pamada, heedlessness. And if one practices continuously, not failing in their duty, in this case the practice of the Dharma, They are said to be Atika Kriyaya, that is Apamara, heedful. Natita Kriya ဖြစ်လို့ရှိရဲ့သူဟာလှုပ်လှုပ်ရှားရှားမရှိတော့ဘူးရလားနေတယ်ဆိုတဲ့အိဗယ်ရလားတယ်ဆိုတော့လှုပ်ရှားရှားမရှိတော့ဘူးဒီသီလဘာဝနာတရားကစက္ကန့်နိုင်မလားပြက်ပြက်နှက်နှက်ဖြစ်အောင် လှုပ်ရှားနိုင်ပါမှပေါ်တိုင်းအာယုံကိုတတ်မှတ်နိုင်ရေးအတွက်ချိန်သားကြိုက်ဖို့နဲ့စိတ်အားစိုက်ဖို့ပေါ့အမြဲတစေကိုသူကလှုပ်လို့ရောရောဖြစ်နေရတာပါမချိန်ဘူးအားမစိုက်ဘူးဆိုလို့ရှိရင်ငြိမ်သွားပြီရပ်သွားပြီရပ်သွားပြီဆိုလို့ရှိရင်ဘယ်ကတတိကလာတော့မလဲတစ်ချက်ချိန်သားကြိုက်စိတ်အားစိုက်ဖို့ ရသွားလို့ရှိရင်တစ်ချက်ရော့သွားတာပဲအဲနှစ်ချက်ခုနအားနှစ်ခုရှိနှစ်ချက်တတိရော့သွားတာပဲဟွန်းဆယ်ရက်စာလောက်ကိုရလိုက်လို့ရှိရင်ဆယ်ရက်စာရော့သွားတာပဲတမနေ့လောက်ရတတ်တယ်ဆိုရင်တမနေ့မှာစက္ကန့်ပေါင်း60တစ်စက္ကန့်တစ်ချိန်ရလေခုနသွမ်းအားနှစ်ခုရော့သွားတာပဲလှုပ်လှုပ်ရှားရှားရှိတော့ရလာတဲ့သဘောလေးတွေဖြစ်သွားတာပဲတော့ အဲ့ဒါရော့ရဲတဲ့သဘောပြပါတယ်ရော့ရဲတဲ့ဆိုလို့ရှိရင်အဲခဏလှုပ်လှုပ်ရှားရှားရှိတော့ဘူးစိတ်ကစိတ်ကအများအားကိုပဲလှုပ်လှုပ်ရှားရှားလေးရှိနေပါပြက်ပြက်ပြူးပြူးလေးရှိနေပါပွင့်ပွင့်ကာကာလေးရှိနေပါဒါကအဲ့ဒါလို့စိတ်ပွင့်ကာအောင်လို့လမ်းဆန်းလာအောင်လို့ပြုနိုင်တဲ့တရားကနှစ်ပါးရှိပါတယ်သူကဥဒေနဲ့ ဝိရိယပါပဲဝိတက်ကစိတ်ကိုပုံဝင်ကာကဖြစ်အောင်လုပ်တတ်တယ်ဝိရိယကလန်းလန်းဆန်းဆန်းဖြစ်အောင်လည်းသူကပြုလုပ်တတ်တယ်တက်တက်ကြွကြွဖြစ်အောင်ပြုလုပ်တတ်တယ်အဲအဲ့ဒီနှစ်ခုမရှိဘူးဆိုလို့ရှိရင်ဝင်ကာလှူရှားတဲ့သဘောမရှိဘူးလန်းဆန်းဆက်လက်တဲ့သဘောလည်းမရှိဘူးဆိုတော့ငြိမ်ပြီးတော့ပေါ့လေအဲစိတ်ကလေးဟာခိုးတဲ့ကတ်တဲ့သဘောပေါ့လေညှော်ရဲတဲ့သဘောဖြစ်သွားတာပဲတော့ အဲဒါဩလိနာဝတိတာလို့ဆိုပါတယ်စက္ကမြောက်ကတော့ေဝိဖာရခေါ်တဲ့ကြံ့ပြုမှုကြံ့ကားမှုလှုပ်ရှားမှုပေါ့လေလှုပ်ရှားမှုမရှိတာပါပဲလို့ဆိုပါတယ်အဲ့ဒီလှုပ်ရှားမှုဆိုတာကနိဒန္တရကရဏသင်္ကာတလို့ဆိုပါတယ်စင်ဆက်မပြတ်ရှားမလာရအောင်ပြုမှုကဒါဝိဖာရခေါ်တာပါ အဲ့ဒီအာနကုနည်းသွားလို့ရှိရင်အဲ့ဒီအာနကုအရှင်းမရှိဘူးဆိုရင်စိတ်ကပြုတ်သွားတယ်တွန့်သွားတယ်ဟွန်းအဲ့ဒီဖြစ်သွားတယ်အဲကျုံမှာတွန့်မှာများလို့ရှိရင်စိတ်ဟာကြံကားလှုပ်ရှားတဲ့သဘောမရှိတော့ဘူးကြံပြူးတဲ့သဘောမရှိတော့ဘူးအဲ့ဒါလို့ဆိုလို့ရှိရင်ခလာသွားမဆုတုပ်ဆုပ်တဲ့သဘောသွားတွေကုန်ခံပြီးတော့ပြင်ပန်းတဲ့သဘောထိနာမိတာဝင်လာတော့တာပဲဟွန်းခလာအားဆိုင်မှု မရှိဘူးဆိုလို့ရှိရင်စိတ်ဟာအဲနှုတ်ကြခြင်းမရှိဘူးတက်ကြွခြင်းမရှိဘူးဆက်လက်ခြင်းမရှိတော့ဘူးတော့အဲလိုသွားနေတာပါတော့ရော့ရော့ရေရေကြီးကြတယ်ဖြစ်တော့တယ်တော့အဲဒီတစ်ခုကတည်းအရေးကြီးပါတယ်တော့အဲတော့စိတ်ဆက်မပြပြုခြင်းခေါ်တဲ့လှုပ်ဆောင်ခြင်းခေါ်တဲ့ပြန့်နှံ့မှုပေါ့လေဟိုလားချိန်အားနဲ့တွန်းအားပေါ့လေအဲ့ဒီနှစ်ခုမရှိတဲ့အတွက်ဩလိနာဝတိ အဲဥဒိလို့ဖြစ်နေတာပါလေ။အဲဒီချိန်အားနဲ့တုံးကတစ်ချိန်ရှိနေလို့ရှိရင်လှုပ်ရှားဖြက်လက်နေတော့စัญญပဲပေါ့လေအလောအလောလီနာဥဒိတာခေါ်ပါတယ်တော့။ပောလီနာဥဒိတာကပမာဒအလောလီနာဥဒိတာကအပမာဒအဲဒီခွဲယူရပါတယ်။ As for this Natida Kiriya, uh, one is not moving about. There's no movement, there's no activity. Instead, uh, there's uh, uh, everything is in, the uh, in resting. Uh, there's no motion, becomes motionless. In the Satipatthana practice, one has got to practice uh, this uh, Satipatthana every second without missing, without losing the moments, so that one's mind becomes expansive and uh, active. Noting every arising object with aiming, taking an aim at the object and then note with energy. Then there will be this uh, um, movement or activity. If there's no aiming or precision and no exertion of energy, then everything will become quiet, motionless, and everything will stop. There will be no mindfulness, sati. If you lose one moment, then you lose uh, one moment of energy if you lose mindfulness for two moments, then you lose two moments of energy. And if you stop for ten moments, then ten moments your energy is lost. And in one minute, with 60 seconds at the rate of one second per nodi, then if you lose one minute, then you lose 60 times this energy. This, the, uh, this is becoming relaxed, laxitude. So as for the mind, it has to be moving, in motion all the time. Then only when it is active, uh, the mind will be expansive and uh, it can cover up or it can grasp the object to be noted. Otherwise it will shrink and miss the object. Only when it is expansive and uh, fresh <clears throat> will you be able to uh, practice properly. And for that, <coughs> excuse me, and this expansion, expansiveness is uh, uh, the result of vitaka, aiming, <coughs> or taking an aim. And the freshness, activity is the result of virya, energy. So only when these two mental powers are exerted, applied, will there be this expansion, expansive expansiveness of the mind and uh, freshness of the mind, <clears throat> activity of the mind. Otherwise there will be no expansion, expansiveness, and there will be no freshness and no activity. Instead, there will be only motionless, resting, and you become laid back and become you, become relaxed. That is Olina Buddhita. So this expression Vipara, Vipara can only arise Vipara means uh, moving activity, uh, exp expansion, can only arise when there is no gap in the practice, nirandara, doing without any gap. If there's, uh, if you know, if you cannot exert these two kinds of mental powers, then the mind will shrink and uh, withdraw from the practice instead of being expansive and active then it will lead, uh, you will be led to lack of exertion of energy and you soon become exhausted even if you exert energy. That is Tinamida, sloth and Topa. And uh, you will not be wakeful, you will not be watchful, active, diligent, vigilant. Instead, you become laid back. Uh, there will be this laxing, lax, laxitude lacking energy and the, uh, uh, the mindfulness will not be continuous and expansive. If there's no aiming, the power of aiming and the power of energy, you are said to be only Vobhuta, that is Pamada, you are heedless. And the opposite is Anolina Vobhuta, you are Apamada, heedful. ဒီတော့နိခိတခြံတတ်တာဆိုတာတော့မနေ့ကတော့ပြောတော့ပါပြီနိခိတခြံတတ်တာဆိုတာသတ္ထတော့ဆန္ဒရှိသည့်အဖြစ်ဆိုတော့ဆန္ဒလျှော့ထားတာပါတရားထုတ်တယ်ဆိုလို့ရှိရင်တကယ်ကိုဆန္ဒပြင်းပြမှုရှိရပါတယ်။မနေ့က သတိပဋ္ဌာန်ဘာဝနာတရားအထုတဲ့အတွက်ရနိုင်တဲ့အကျိုးလေးတွေဒီကဖော်ပြသွားပါတယ်။နည်းတဲ့အကျိုးမဟုတ်ပါဘူး။ဒီအကျိုးလေးတွေကြိုတင်ပြီးတော့သိတာတော့ဒီသတိပဋ္ဌာန်ဘာဝနာတရားဟာတိတိကွေကွေအကျိုးရတာမဟုတ်ဘူးဆိုတာပါလေ။မပြောပတ်လောက်တဲ့အကျိုးလေးတွေမဟုတ်ဘူးဆိုတာပါလေ။ဒါကကြီးကျယ်ကျယ်အကျိုးတွေရနိုင်တယ်။ရတဲ့အကျိုးတွေကလည်းပဲအာမခံရရှိတဲ့အကျိုးတွေပဲဆိုတာ တကယ်လိုအပ်တဲ့အကျိုးတွေပဲဆိုတော့တိနာလည်းသွားပြီဆိုလို့ရှိရင်အဲ့ဒီကျိုးတွေဒီကျိုးတွေရနိုင်ပါလားဆိုတာပေါ့လေယုံကြည်သွားတယ်လက်ခံသွားတယ်အယုံကြည်လက်ခံသွားပြီဆိုရင်ဒီကျိုးတွေရလို့တဲ့ဆန္ဒလည်းဖြစ်ပေါ်လာတာပါပဲ ဒါတော့တကယ်လည်းပဲဒီအကျိုးရရှိရေးအတွက်အထုလို့တဲ့ဆန္ဒလည်းပဲရှိသွားတာပါပဲ။ဒီဝါဖြင့်ပစာစာတစ်ခုကိုစားလို့တဲ့ဆန္ဒပြင်းပြတဲ့ပုဂ္ဂိုလ်ဟာစားလဲစားနေပြီဆိုရင်အဲ့ဒီခါမျိုးကကိုလိုရှိတဲ့အစာအစာကိုစားရတဲ့အခါညီညီရှစ်ရှစ်ရှိတယ်လား။တရားလည်းဒီတိုင်းပဲအထုရေးမှာတရားရတာတွေတွေ့ပြီးတော့ညီညီရှစ်ရှစ်ဖြစ်ဖို့ဆိုတာကတော့ အာထုတ်ရတဲ့တရားရဲ့အကျိုးကိုပြည့်ပြည့်ဝဝသိနာလည်ပြီးတော့ခံယူချက်ကလည်းရှိတာမှာလက်ခံအတည်ပြုဆုံးဖြတ်ချက်ချထားမှာခိုင်မာတဲ့တတ္တတရားတွေလည်းရှိတာတကယ်ပဲဒီအကျိုးတွေရလို့တဲ့ဆန္ဒလည်းရှိမှာပြီးတော့အထုတ်လို့တဲ့ဆန္ဒလည်းရှိမှာစားတော့စားကြပါရဲ့ဒါပေမဲ့လို့အဲစားပြည့်မြောက်ရေးအတွက်အထုတ်တဲ့သဘောမရှိဘူးဆိုလို့ရှိရင်တော့လက်တွေ့မဟုတ်တော့အရသာမပေါ်ဘူးပေါ့ အထုတ်လို့လည်းဆန္ဒလည်းအဲဒီအကျိုးရလို့လည်းဆန္ဒလည်းရှိရပဲအထုတ်လို့လည်းဆန္ဒလည်းရှိရပဲအားလည်းအထုတ်ရမယ်ဆိုလို့ရှိရင်ခရောက်အထုတ်ဖြစ်သွားလို့ရှိရင်တော့ဘုရားသားလေးတွေပေါ်လာတာပဲဟွန်းအဲ့ဒါမျိုးကိုဓမ္မပြောထားတာကနေခိတ္တဆန္ဒတာဒီကုသလကရိယာယဝိရိယခြံလက်စာနိခိတပါဝပြထားပါတယ်ကွာကြည်ကင်းကောင်းကျိုးရကုသိုလ်တရားလှုပ်ဆောင်ရေးပါတဲ့ ရဲ့ရဲ့ရဲ့ရဲ့ပတ်ဆောင်မှုခေါ်တဲ့ဆန္ဒမျိုးတနည်းပတ်ဆောင်မှုနဲ့ဆက်ဆက်နေတဲ့အလိုဆန္ဒမျိုးဘာလို့ဖြောင့်ကြလို့ရှိရင်တော့ရဲရင်အထုတ်လို့တဲ့ဆန္ဒမျိုးအဲ့ဒါမျိုးမထားတာအဲတက်တက်ကြွကြမရှိတာပေါ့လေအဲ့ဒါလို့ဆိုလို့ရှိရင်ဒါပမာဒအလူစားဖြစ်တာပေါ့တက်တက်ကြွကြပေါ့လေခုနလိုတဲ့ဆန္ဒလည်းရှိပြီ အဲဒီတရားလိုလည်းပဲရလိုပြီအားလည်းအထုတ်လိုပြီတကယ်လည်းပဲလက်တွေ့အထုတ်တဲ့အနေထားလည်းရောက်သွားပြီဆိုလို့ရှိရင်တော့အာအနုစာအပမာဒဖြစ်တာပါကျော်တရားဆိုလို့ရှိရင်လိုလိုချင်းချင်းအထုတ်မှရပါတယ်မလိုချင်းလိုချင်းဆိုတာမျိုးကောင်းပါဘူးစားတာတခုမစားခြင်းစားခြင်းစားလို့မရဘူးစားခြင်းနဲ့ဆန္ဒနဲ့စားလုံးပြီးတော့စားမှရတာပေါ်တယ်မှာတရားလည်းစားလုံးနဲ့စိတ်နဲ့အထုတ်မှကောင်းတယ် The Nikita uh, Chandata is uh, laxitude and uh, weak chanda or zeal in the practice. When you are practicing, you need strong zeal. And lack of strong zeal is what is given as Nikita uh, Chandata. Now, the benefits of the Satiparana are significant, not insignificant, no trifle matter. If you know, <clears throat> then you appreciate it, that it is highly rewarding. And you will wish to realize these benefits, knowing the benefits of the practice, knowing that you can, you are entitled or you can really uh, realize these benefits then it comes to then you come to uh, have faith in it and come to acceptance leading to see chanda like uh, when you're taking food you are you have you are uh, you are hungry and also you have great zeal great uh, desire to eat then you take that food when you take that food then you'll be able to relish it enjoy it in the practice also, in order to uh, taste the, delight, taste the, <clears throat> uh, to realize the taste of the food of the Dhamma, the result of the Dhamma, and <clears throat> you must first understand the uh, direct benefits and uh, have a zeal to realize those benefits. This uh, faith is necessary and with the real faith, uh, you must have the faith to realize the benefits, the faith, and then the zeal to undertake the practice and the actual practice. If uh, when you are taking food, if you are not taking, although you want to take food, if you don't take it, then also you will not get the required results. So also with the practice, you must have zeal to realize the benefits and you must have zeal to undertake the practice and really undertake the practice. Then only you will uh, enjoy the taste of the Dhamma. So, to say it again, but you must have zeal to gain the benefits, then you must have zeal to undertake that practice and you undertake you really practice. Then there will be this Dhamma experience, Dhamma delight. Now, in the case of this uh, Nikita Chanada, you are not having strong zeal into an addictive practice, especially in this practice of high-level discipline of discipline of the way of mindfulness. You need real courage, heroic energy, and uh, you must have this strong zeal, heroic zeal and heroic practice. That must, you must be energetic, active. Otherwise, you are said to be heedless in a subtle way, pamada, subtle pamada. Then if you have real zeal, zeal to realize the benefits, zeal to undertake the practice, and practice it meticulously, energetically, then you are said to be heedful in a very subtle way, that is abhamara. So you must be able to gain the benefit of the practice, not in a half-hearted manner. If you take food in a half-hearted manner, you will not enjoy uh, the quality of the food. So too with the Dhamma. You must have the real I, I, you must have the real heart to practice the Dhamma. Nikita Durata ဆိုတာလည်းရှိပါသေးတယ်။နိကိတဒုရတပမာတော့အနိကိတဒုရတအပမာတော့နိကိတဒုရတမှာဒုရဆိုတဲ့ပုဒ်ဒုရဆိုတဲ့ပုဒ်ကအ ਨੇ အမျိုးမျိုးရပါတယ် ဝန်ဆိုတဲ့အတိတ်ပဲလေးရပါတယ်ဝန်ဆိုတာထမ်းရပိုးရတဲ့ဝန်ပေါ့ပြီးတော့အဲညောမှန်းချက်ကြီးမှန်းချက်ဆိုတဲ့အတိတ်ပဲလေးရပါတယ်ကွာပြီးတော့တာဝန်ဆိုတဲ့အတိတ်ပဲလေးပဲရပါတယ်ကွာပြီးတော့အထုတ်ခြင်းလုံလဝရိယလို့လည်းဒီလိုလည်းပဲအဓိပ္ပာယ်ရပါတယ်။ဟုတ်။ဆိုတရားထုတ်တယ်ဆိုလို့ရှိရင် အဲဝန်လုံးဝကြီးပဲကြောက်ရဆိုင်ကိုလုံးလဝေးရဟောလေဝန်လုံးဝကြီးခံစားတယ်ပါအဲ့လိုသဘောမျိုးပါဘယ်ကနေစပြီးတော့ထားရမလဲဆိုရင်တော့ဝိရိယ30ရှိပါတယ်ပထမအဆင့်ကအာရမဓာတုအစပြုကျူပါအထောက်မှုယောဂီဖြစ်နေဝင်လာပြီဆိုရင်သတိပဋ္ဌာန်တရားအထုတဲ့နည်းတွေ ဆွဲပြတ်သွားဆွဲပြတ်စွာတတိဖြစ်ရေးအတွက်ဝိရိယစွမ်းအားထုတ်မှုတွေပေါ့လေတော့ပထမအစကျိုးလိုက်တာဆိုကြဆိုကြပါစို့ထိုင်နေဝမ်းမိုက်ဆက်ပြီးတော့ဖုံးပေးဖို့ပေါ်တိုင်းအာယုဖုံးပေးဖို့ပေါ်တိုင်းမှတ်နိုင်ဖို့ရပါလိမ့်ဝိရိယလေးအစပြိုးလိုက်တရားကြောက်တဲ့ခါမှာလည်းပဲစောက်စိတ်ကပြီးတော့ကြွလန်းချက်ပြီးယူလိုက်ပါလိမ့်မှတ်နိုင်အောင်စပြိုးလိုက်တာ အဲ့ဒါအာရမဓာတုခေါ်ပါတယ်တော့အချုပ်ကတော့ဇာနာအာယုကအစသွန်းနိုင်တဲ့မြတ်ပေါ်တိုင်းအာယုကိုဖတ်နိုင်ဖို့ရာအတွက်အစပြိုးပြီးတော့ကျိုးပန်းအထုတ်တဲ့ဝိရိယတပေါ်နေအဲဒီဝိရိယတစပြီးတော့ကျိုးလိုက်တာအဲဒီဝိရိယဟာမိမိအတွက်ဝန်တော့ဝန်ဖို့ပဲဟာပါပဲ ဒီတော့အခက်အခဲရှိလာပြီဆိုလို့ရှိရင်နောက်ဆုံးမသွားပဲနဲ့တွတ်ဆုံးမသွားပဲနဲ့ဝိရိယအရှင်ဖြင့်တင်ပြရတယ်ထမ်းထားတဲ့ဝိရိယတာဝန်ကြီးချမပြည့်ပဲလဲပေါ့လေပို့ပြီးတော့မှအရှင်ဖြင့်တင်လဲရမှာအဲ့တော့အရှင်မြင့်တင်ရမယ်အစားပါလေမြင့်တယ်ပဲနဲ့သွားမထုတ်တဲ့သဘောတွတ်ဆုပ်တဲ့သဘောပေါ့လေပြင်မလွမ်းနေပြီးတော့ပေါ့လေဤသာခုတဲ့သဘောတွေဖြစ်သွားပြီဆိုလို့ရှိရင်ဒါဒီဝိရိယတာဝန်ကြီးကျသွားတယ် အရှင်းအမထုတ်ဖဲနဲ့အလွတ်နေပြီဆိုလို့ရှိရင်ဒါဒီဝိရိယတောင်းကြီးချထားတာပဲဒီမှာအဲ့ဒါလိုဝန်ကိုချမထားရဘူးဆိုတော့ချထားလို့ရှိရင်ပမာဒချမထားလို့ရှိရင်တော့ဒါအပမာဒပေါ့နော်အဲ့တော့အရှိန်သာပြင်းပြင်းပြင်းပြင်းတင်ပေးပြီးတော့ပေါ့လေအစွမ်းနိုင်ဆုံးဝိရိယဆက်ရမယ်ဆိုတဲ့အဓိပ္ပာယ်ပါဒါပါ Then we have this expression, Nikita Durata. Now this Durata has different connotations. Uh, the first one is burden or responsibility. Then we have this, uh, the purpose or objective or the responsibility or the varia, exertion of energy. So these are the connotations of this Durata. Now in the practice, the practice is uh, shouldering, a kind of shouldering the burden uh, of lunar uh, Lunavariya, energy. You're shouldering it, you are taking this, this responsibility to exert your energy. From where? From the stage of three kind, three stages of, or three categories of energy, Vriya, beginning with Aramba Dhatu, the initial launching energy. When you start coming to the retreat and uh, uh, listen to the method of practice in order to undertake the uh, mindfulness, then you start to initiate the energy, let us say, you sit and watch the abdomen and observe rising and falling and every arising object, uh, you begin to apply energy. This is your initial launching energy. In walking too, you pay attention to your foot and watch the steps and uh, start to note every movement of the foot. This is again the initial launching energy. Such as Aramba Dhatu. So, right, uh, noting every arising object, beginning with the primary object, you uh, apply this initial launching energy. You are, in a way, you are shouldering this burden of energy. And when it comes to difficult situations like uh, unbearable pain in your body when you're sitting, then you have to boost up your energy, enhance your energy, not to shrink back, not to just uh, throw away or cast away this, this burden of virya. Instead, you should enhance or boost up the energy without uh, loss of energy, loss of without being getting exhausted, and without with uh, the exertion of energy. So in this way, you uh, shoulder this energy by enhancing your virya. So if uh, you're not practicing at all, you are not you're said to be uh, leaving aside this burden or casting away or this uh, this burden of virya. In that case, you are heedless, pamara, and if you are not casting away or throwing away your burden of virya. Instead, you are enhancing your energy, pushing up your uh, energy. Then you are said to be apamara, equal. ဒီအထုံးမှုကိုကြီးမိမိပေါ်ရောက်လာပြီဆိုလို့ရှိရင်ဘယ်ထိတည်ပိုးသွားရမလဲလို့ဆိုတော့မိမိကုတရားထုတ်တာဘယ်လိုရေးချက်နဲ့အထုတ်တယ်ဘာမျှော်မှန်းထားတယ်လဲအဲ့ဒီမျှော်မှန်းချက် ပတ်လည်ရောက်တဲ့အထိဒီဝိကြီးကြမသွားရအောင်လို့တည်ဖို့တော်ရမှာပဲအဲပရကမဓာတုဆိုတာဟောဒီအစစ်စစ်အစစ်စစ်အဲဝိရအရှိန်မြင့်တင်ပြီးတော့ဒီပတ်လည်ရောက်တဲ့အထိပေါ့ဒီမှာတည်ဖို့တော်ရဝန်ဆိုရင်တရားပါပဲမတည်ပဲလို့ဒီဝန်ကတဏှာမှတဏှာမရောက်နိုင်အဲ့ဒါဝန်ကြီးတည်ဖို့တဲ့အနေပေါ့ဖြစ်ရမယ်အစားပါလေ ဒီဝကြီးချထားလို့ရှိရင်တော့ဒီဝကတနည်းမှတနည်းမရောက်တော့အကျိုးတရားဖို့လည်းမရှိတော့ဘူးအဲဒါကိုယ်ကိုတရားလက်ရှင်းတော့တာပဲဗမာလာဖြစ်တာပါပဲဒီဝကြီးကိုမှန်းတဲ့နေရာဌာနရောက်တဲ့တဲ့ပို့တော့မှာဝိရိယချမထားရဘူးလို့လည်းပြောလိုပါတယ် As you are undertaking the practice, excuse me. the burden of virya is on you. <coughs> Excuse me. And to what extent do you have to shoulder or carry this burden? To what stage? Until what stage? Until you reach the target. Now you have a target in your practice and you should carry this burden of virya until you reach the target. That is that kind of virya is the third stage of energy known as parakama dhatu. That is the energy in stages in order to reach the goal, the final energy to reach the goal. Instead of leaving aside this burden, you take this burden all along towards the goal. And that is apamara, heedfulness, then if in, instead if you fail to do that, you will not realize any benefit of the practice. Instead you fail in your duty, that is amada. you become heedless. ဒါတော့ဝန်တုပ်ဆိုလို့ရှိရင်ထမ်းထားရမယ်။ဟွန်းပခုံးနဲ့ဖြစ်ဖြစ်ပေါ့။ <coughs> ခုံးတန်ရင်ပခုံးနဲ့ထန်ထားခေါင်းတန်လို့ရှိရင်ခေါင်းနဲ့ရွက်ထားတခုခုခန္ဓာကိုယ်အစိပ်ပိုင်းတန်လို့ရှိရင်အဲ့ဒါကိုတခုခုနဲ့တည်ရွက်ဆောင်ရွက်မယ်ခြိပယူရမယ်ပို့တာပို့ရမှာပဲဒီမှာလွယ်တာလွယ်ရမှာပဲအဲ့ဒါလိုလုပ်ရတာပဲဒီမှာဒီဝင်ကြီးကြမသွားရအောင်ပါအဲ့ဒါလိုထားပါရွက်ပါတဲပါဆောင်ပါခြိပါ ပိုးပါလွယ်ပါများတဲ့အခါကျတော့အလေးကျင့်လို့ဖြည်းပြီးတော့ဟောလေအဲဒီဝိရိယဟာအချိန်ရလာတာပဲဘယ်လောက်ထိအချိန်ရလာမလဲဆိုလို့ရှိရင်ဝိရိယပညာညာအနုပိုင်းရောက်လာတဲ့အခါအာရထဝိရိယဆိုတာဖြစ်လာတယ်အာရထဝိရိယဆိုတာငကောကအစိုက်ခဲ့အခြေခံဝိရိယတွေရှိနေတော့အဲ့ဒါတွေအခြေခံထားတော့နောက်နောက်ဖြစ်မဲ့ဝိရိယဟာအချိန် ရလာတယ်ဒါမှငကောအထုတ်တဲ့ဝိရိယတွေအလကားဖြစ်သွားဘူးနောက်တော့အတိဖြစ်မဲ့ဝိရိယတွေအခြေခံတွေဖြစ်သွားတယ်အရတ္တဝိရိယငကောကအထုတ်ခဲ့လို့အချိန်ရလာတဲ့ဝိရိယတဲ့အဲ့ဒါကိုကျမ်းဂန်ကျမ်းမှာဖွင့်ထားတာပက္ခဟိတဝိရိယလို့လည်းဆိုထားပါတယ်ပက္ခိတဝိရိယဆိုတာအချိန်မြင့်တက်လာတာပေါ့ရာဟုတုတစ်ခုကိုဟို မပြီးတော့တင်လိုက်တဲ့အခါမှာအောက်လည်းကြမသွားဘူးခုလက်မှာရရမနေဘူးတထိချင်းတထိချင်းတထိချင်းချင်းအပေါ်တက်တက်တက်တက်သွားတာအဲ့ဒါဝိရိယခေါ်တယ်ဝိရိယအရှိန်ကြီးကောင်းလာတယ်အဲ့ဒါဝိရိယအရှိန်ချလို့ရှိရင်ပြန်ပြီးတော့ပြင့်တယ်ရတာခက်တယ်တော့စက္ကန့်တိုင်းမလားဒီဝိရိယဟာအရှိန်ပါပါနေပါတော့အသက်ကြီးတဲ့ဝိရိယဖြစ်တယ်နောက်ဝိပဿနာဉာဏ်ရင်းကျပြည့်စုံသွားတဲ့အခါကျတော့ ပရိပုံနာဝရိယဆိုတာပေါ့လေပြေဝတဲ့ဝရိယဖြစ်လာတယ်အဲ့ပြေဝတဲ့ဝရိယဖြစ်လာလို့ရှိရင်တရားသူတရားမြတ်